ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဖရာကြီးမုံမိတ်မြို့နယ်မဗရန်ကူကျောင်းတွင်22ရက်5လ2012ခုနှစ်နေ့တွင်တန်ဃာတော်အရှင်သူမြတ်များနှင့် တွေ့ဆုံဩဝါဒပေးတရားတော်ရရရရရရနိုင်တယ်ဒီလိုရရဆိုတော့ဒီတိုင်း လာတယ်ဒီကဘုံမှာဒီလိုဒီကဘုံလာဖြစ်ချင်တာလည်းမဟုတ်ဘူးဒီမှာဒီလိုဘာမှမလဲမှာတော့ခုလိုဒီနေ့ကြွယ်ထားပါဗျာနောက်တော့ဆရာကလည်းမတုံးတော့ဘူးလို့ကြားလာနောက်တော့ဒီကဘယ်မှဒီပေါ်လာမလဲလို့တောင်းတာဒီလိုနဲ့ဒီကုန်းညမှာပေါ်လာဒီလိုကံကောင်းပါဘူးဒီလိုနဲ့တောင်းကြမှာလည်းမရှိဘူး လက်ဆက်လာကြညနေပြောလက်ဆက်လက်ဆက်လာကြမှာပါကြမင်းကလေးလုံးနဲ့ရေးလို့ရှိဦးမကြဟုတ်ပါဗျာကြည့်နေရတာဗျာမှန်ပါဒီလိုလက်ပြီးတော့လိုက်လာတာပါဗျာဒါကမှကြာဝေးတော့မှသူ့ကိုဒီနေ့တော့မင်းကကြားဘာဖြစ်လာလဲကိုလည်းရှိနေကြမနေရ တော်ကနေမကောင်းတော့တပြုတ်လို့ကတစ်ခါကလည်းအာနာပြကိုသိဆန္ဒကိုဖြစ်ပြီးကျန်လာတော့မှန်တယ်လည်းကျန်တော့ကြောင်းမှရင်းနေတာနဲ့ဆိုရတော့မမရရပါတယ်ကျွန်တော်လည်းစတောင်းနေတာအကြောင်းမှလည်းချမ်းသာတယ်ကျွန်တော်ကနာစီကနာမီကောဟောဒီကျောင်းတော့ဆရာမမရရ ဘုံဘိဒါပြေရမဆင်းရမဆရာမင်းတို့ကဒီမှာရေးနေရင်းနေပြတာရှိဒါပြေဘုံမို့ဒီလာပေါ်လာမှာမလာပါဆရာအားအားချမ်းသာလို့ကိုရတာဆိုလို့လေအဲ့ဒီစီနာမောဆရာဒီရယ်ရောရောလို့ဒီရအောင်ဆိုပြီးရွာလေးကိုသူ့ကိုပြန်ချလာပါဘယ်မှာလဲ 如来如来拿来成佛，如来拿成佛。嗯，我来考书考讲讲，你去拿书，你拿来讲。哎，那不要你用的是什么？妈呀！如来妈妈就是我来，如来就是我来，你老不考书考讲讲啊！妈呀！哎，儒家的很多，这些地方的呀。嗯。你要给你打点看，我说的，他们。 လူချုံးတယ်လို့လာတော့ခဏရောလို့ဒီလိုစာလေးချင်းလောကမင်းချင်းကြီးကိုစောင်းမင်းချင်းကြီးတို့ကိုတော့ဘာမှမလုပ်အဲဒီကောင်တော်လေးကိုကျောင်းရရတယ်။ဒီညဆိုင်ရန်တော့တယ်လို့ပြောလို့မသိနိုင်ဘူး။ဒါကြီးတော့တော့သူကြီးကိုဒီကောင်တော်လေးကိုဒါလည်းပဲကောင်လေး ရှိနေပြီးရှိနေတာကိုကိုယ်ကိုယ်ကိုယ်ပါလို့ဒီလိုမျိုးဒီလိုမျိုးဒါမှလည်းဒီလိုလေးသာလေးတော့ဟုတ်ပြီဒီလေးထောက်ပါလို့ပါဒီလိုလိုဆရာတော်ကဒီလေးလေးကိုပြီးတော့ပြန်ပြောင်းလို့ပြည်တဲ့အခါမျိုးများပေါင်းနေတယ်ဘာလို့အခါမျိုးများလဲဘာလို့ပေါင်းလဲ นะครับมีมีมีมีการเอาออกจากมาเลยนะการคนเราแบบนั้นลองเสนอเรื่องอะไรทำมาด้วยไปไปด้วยกันนี่เป็นคนรู้คำพูดมันจะใช้คู่เราเนี่ยการสู้ของเราเนี่ยมันมัน เราบารีเชี่ยเข้ามาเลยถ้าเราบารีเราชีวิตอยากเลยมีเราดอกไม้แต่เราดำยันเนี่ยมีเราเจ้ายันมันเจ้าเราจุดวันนี้ လူရန်ညနေမို့ချုပ်ပြီးနားရတယ်ညဘုံကတော့ပါဠိကျရဲ့အင်းဆောင်ရပေါင်းနေလားပေါင်းနေရတော့အန်တင်ရှိပါဘူးဒီဟိုက်ခွေရတယ်လားဆက်ကြည့်လို့လို့ဆက်ကောင်းနေတယ်အဲဒီလိုဒီ fashion နဲ့နိုင်နေလားလိုက်မှကြားပြီးလို့ရှိတယ်။ယနေ့နဲ့ခေါ်ရအမှန်တကယ်။ညရမလာဘူးမနည်းလိုက်မှကြား။ဘုံဘုံဘုံဘုံ ဆိုင်နေတာဒီနော်နော်ဆရာပါဆိုတော့ဒီလိုလည်းပတ်သက်တာမင်းရလေးမှာပြရမယ်ရှင်မာကန်တော့တော့ဒီလိုတော့ရရမှာလဲအခုကြရမှာကတော့လက်ခံလက်ခံပဲပြောရပြီးတော့လက်ခံအောင်မရတော့ဘူးအာသာလေးလေးကိုဖုန်း 嗯，这个我一直放着啊，呃，放着，反正现在没得时间去买啥东西，所以说放在家门口上，今年今年俺们家孩子结婚的，我开始我爷爷奶奶说，不这样子，上回买个门不要这样子，这钱不好赚。呃，有。 ဆရာဘပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့ဘယ်လိုများနားလည်ထားကြမှာလဲတတိယတော့မရလို့ပါဗျာမဟုတ်ပါဘူးယူရချက်ချင်းမရှိပါဗျာယူရချက်ချင်းမမင်းနေဘူးကောနာဟုတ်ကဲ့ဆရာကြီးရရအတိကျုံးနေတယ်ဆောင်းပါတယ်

se dan de mi diseño la copia. Y ya se lo que todo a mí le dan esa tema. Se jugó a mí el futuro, se jugó a Luca, la clara, la copia. El día y la mañana, el día, la copia. Tema, tema, tema, ya. Te digo, la, pero vine para el video, o para un tema, o sea, a mí me ဆိုတော့ပြောသူပြီးမှရတာပေါ့ဗျာဟောဆရာကြီးကခေတ္တတော့ဒီနေ့တော့ပြီးတော့တက်တယ်လို့ရတယ်ဆရာနာအဲ့ဒါဒီလိုကဆရာဘုရားယူနာပါလားဗျာနားတဲ့ခါကျတော့မဟုတ်ဘူးဆရာတော်ကတကယ်တမယာဆောက်အောင်နန်းနန်းဆရာကြီးရဲ့အဲ့ဒါဒီကောလာကလည်းပါလာပြီးဆရာကြီးနဲ့တည်းကနာဒီလိုမင်းနဲ့လို့အမွေးလို့ပြောတာကျင်းတာပါဗျာဆိုတော့ဆရာကြီးသုံးပါတယ်ဩတာဟာဟိုအဓိပ္ပာယ်ပေါ့ပါဗျာ ပြီးတော့ဆရာရောဦးဇင်းချင်းအာသနာပိမန်ဟိုဆရာပါတယ်ဒီလားဆရာအဲဒီကဟိုဘုရားတော်ဝီလူဆရာတော်ဘုရားကြီးရဲ့ဟိုတော့ဥပိ္ပေဘုရားဆရာတော်ဘုရားကြီးဥပိ္ပေပြီးပြီးရဟန်းပြုထားပါဆရာဆရာပါဗျာဥပိ္ပေဘုရားတော်ဆရာတော်အာပြောတဲ့ဘင်းနဲ့ပြန်လို့ပါဒီလိုသံသရာဖြစ်တယ် ဒုက္ခကိုလို့ပြောတာလားဒီလိုစိတ်ကပါလို့ပြောတာလားဒါတည်းလို့မြင်ရတဲ့အေးပန်းသာတပည့်ကနော်ချင်နော်ဘာတမ်းနေမော်ရက်ဝဲခေါ်မကောအဲတော့တိတ်ကြီးဝေးကြီးဆိုရင်တော့မလာသေးဘူးဟုတ်ပါဘူးအဲဒီရပါတယ်တမန်ကပါဘူးအဲဒီကနေပြီးတော့မှသူခန္ဓာဝန်ချတာကြီးမှာပြီးတော့စိတ်နဲ့မောင်းတယ်မဟုတ်ပါဘူးဗျာတမန် တော့လာပြပုံမှန်ဘောဓမ္မဓမ္မဘုရားတွေတော့မဟာကြီးနင်းနေလေးမှမစွဲချင်ပါဘုရားဓမ္မဗျာအကျောင်းအားဘုရားလူလေအောင်ချူနေဩဘုရားဘာလို့ပါဘုရားဓမ္မဓမ္မဓမ္မဗျာဘုရားကြီးတို့ကိုကျေးဇူးတော်ဘုရားဓမ္မဗျာဓမ္မဓမ္မလူလေအောင်ချူနေရောကြာနေနဲ့ပြေတော့ဘယ်လိုလုပ်ပြရလဲဓမ္မဘုရားကတော့တော်တယ်ဘုရားတော်ဦးကြီးတွေက ဟိုအာနာသုံးရပုံချမ်းရှိတမန်ပြောမရရှိတမန်လားမိလောက်ဒီကောင်တခါပြောတမန်လားဘုရားရဲ့လိုလည်းကြာမပြေနာမတော်တမန်လားကျွန်တော်ပြောရည်လို့ဖြစ်နေပြာတမန်နားရတဲ့ကိုယ်လို့တမန်တမန်အော်ဒါမျိုးပေါ်ရတယ်အဲတုံးချိန်လောက်ကြာတော့မှတမန်လေးကအာနာပေါ်ရတယ်တမန်လားဒီလိုလိုက်တော့ဒီလိုလိုက်ရတာမင်းကြိုက်တော့ Samaji Africa is on there in Africa. What a husband said to us. I need to Africa. El Nazi Yasama, the other people. Samaja. สิ่งนั้นที่ที่ที่ถูกขันธ์นั้นชาติเป็นแต่ละเราเอราพิยาเราจำรับมาแต่มาเราတော်ခုဒီလိုမြန်မာပြည်အစစအခုဌာနတော်ရပါလားဗျာဒီလိုကြည့်ရတော့သူ့နှဆန်းအခု အိမ်နောက်ခုံမပလင်းနောက်ဒီနေပြည်တော်နာကလည်းဒီလိုလည်းလည်းပါပါတီးရတာဘယ်လိုလဲဘယ်လိုမှမလုပ်ဘူးတော့တော့တော့လည်းနည်းနည်းပြောပြတယ်တော့တော့လည်းတော့တော့လည်းနဲ့ဟွာကတော့ကြီးပါပဲဟွာပဲဒီလိုလိုနိုင်ငံနိုင်ငံသားကြီးကံကောင်းပါဗျာ ဆိုတော့အဲ့လိုချင်းရောက်တော့ယူလို့အလုံးကကောင်းတာပါဗျာပြေကဟိုကမှာလို့ကြာတာတော့ကတူတယ်လို့တော့ပြောတာယူလို့ကကောင်းတာတော့ဆော်လို့ဖူးပြီးတော့ယူလို့ပြရပြီးပြပါပြီးလုပ်ပြီးတော့လာအားရှိတာပါဗျာဓမ္မအရေးကြီးတာကိုဗျာဗျာတော့ဟိုလုံးလုံးဟာမျိုးဘူးဗျာဓမ္မဒီကအမှန်ခံလိုက်ဒီမှာဓမ္မကခြုံဖို့တော့တော့တော့ဆိုပြီးဓမ္မအဲ့ဒါဘုရားတော်လို့ဓမ္မ era nel buttato dove la c'è un po' che la gente non è buttata la figliolari che non ha però invece me non c'ero siamo state lì là 这一路门口西南湾的，他都不中间，他不没理没理。你看，知道的，绝对开心。我一头容易啊。

မန်းလေးမှာသဘောခိုက်ကသူ့နာမည်အဲ့မှာပြီးတော့ဟိုဘုရားတို့ဟိုစောက်တာပါဘုရားဟိုဝိဒုတိမဲ့သမန်ဆရာတာပိုင်းနေတယ်သူကဘုရားတို့တက္ကတာဒီလိုများလာဘူးသမန်ဆရာတက္ကတာမရောနေတဲ့ပါပါပြန်နေသမန်အဲ့ဒါကိုသူကဒီပေါ်ရက်ကပြီးကနေနေယူလာတယ်သမန်အဲ့ဒါဦးရံကုန်လို့ပါတာမပြန်နိုင်တဲ့သမန် အဲ့လောက်ဒီသူကကျွမ်းလာလို့ပြောတာဣသိကပုံတာလို့မြင်ကြည့်တယ်အဲ့ဒါကိုဆိုနာနားထောင်လာတဲ့လူကြီးကတလွဲနားထောင်လာတာပါဗျာတတိယလမ်းမှာကြားခဲ့တာဆော်ကြီးရမင်းလည်းဝတ်ချက်မင်းတော့ဆော်ကြီးရ ဖက်ရမှာပုံပေါ်ကြီးกว่าလို့ဆက်တော့ဟာလက်ဆုံးတော့လက်ပြီးမှမိကလာတာပြည်တော်ဒီနေ့ကနေဒီမှာပါပြားကျော်သူရောကဒီလိုဆိုတော့ချမ်းသာပါဗျာဟုတ်ပါဒီပါဆရာတော်ဆရာတော်ဟုတ်ကဲ့တရားကြီးရုပ်နာပါဗျာ ညာတော့ခုဆက်တော့တက်ပြီးဒီလိုလိုကိုဆုံးမတာနဲ့တစ်ခါချင်းကြရတယ်ဗျ။အဲ့လိုဆိုတော့ဒီလိုလိုကညှောင်းချောင်းတော့ဗျ။ဒီစကားတွေလည်းဆိုတော့ဒီလိုကဖူလီကာကြီးဖြစ်တာပေါ့ဗျ။သူကတော့ဆရာတော်မဒီမင်းနဲ့ကိုအင်းလက်တက်တယ်ဗျာအကုန်တက်ဗျာတက်တာဘာမှမရှိဘူးဗျာပြီးတော့သူ့ကိုဗျာတော့ဟိုအရှိပြပမာနေကြတော့ဟိုဝချက်ဖုန်ခါရတာဗျာမငါတို့နေကြတယ်ဗျာအဲ့ဒီမှာခုသေးပြီး သူ့တကားလေးအေးမမလေးများလေးဖျားတက္ကမလေးများလေးဖျားအဲ့လောက်ဒီမှာရှိပါတော့သူကြံတော်မူတဲ့ချိန်ကြတော့ငါကြံတော်မူလို့ရှိရင်ငါမနာဘူးမင်းတို့မင်းတို့တချို့ပဲလေမင်းတို့တချို့လည်းဒီရဲ့ရောခိုင်းပါတယ်ဖျားဒါအဲ့ဒီကမှကြားရတာပေါ့ဒီလိုတို့တို့ကြတဲ့လူချင်းလုံးကနေတမန်တမန်တမန်ရန်မှာဘိုးရှိုးဟုတ်ပါဘူးဟုတ်ပါဘူး ဒီနေ့ဒီလိုနဲ့လို့နဲ့တမန်ဗျာဒီလေဘုရားမျိုးလောင်းသူ့လိုက်တမန်လောလိုက်ဘုရားတမန်တမန်ပြုတ်နေတယ်ပေါ့လေတမန်ကျေကြဘူးသူလည်းဆံမမှုရောကျွာကဘူးမဟုတ်ခါကွာဘုန်းကြီးကမမှုဒီကျူလာရောတာဒီကျူမဘို့သူကျူတာတမန်သူတညတဲတဲ့ဘူးတွေကြောင်းမှမင်းအကုန်လောင်းပြီးသူကြောင်းနေမဟုတ်ဘူးခင်ဗျာတမန်တမန်ကျေကြလို့ဖြစ်တာ သူကြည့်စိတ်ကပုတ်တာလို့ပြောတယ်ဒီစိတ်ကပါနေတယ်သူကြည့်တော့ကတောင်းကြိုးဝမ်းတဲ့ဒီမှာသူချက်ကဆရာတို့လည်းဖေးတော့ကစီစားလို့စီပါတယ်ဆရာဆုံးလာတဲ့လောက်ကျွေးကျွေးဟိုတော်ပြီးမရှိဘူးလေဆရာတော်လို့ရပါဘူး။ကျွန်မသာမန်ကလည်းမှန်တာ။အဲ့ဒါကို ဒီသူကဒီနေ့မနေ့အော်ဘယ်ကြိတ်တွေ့မှာအင်းအင်းနဲ့ဘာယူရဲအင်းဘာလို့ဖတ်တာဒီနေ့ဘယ်လိုရှိလဲငါနဲ့ဒီမှာမင်းတို့လက်ခံမယ်ကြီးတမန်သူပြည်နေလာခုစင်ကြတမန်သူကြားနေဒီလက်ခံတာအကုန်လိုက်ပါတမန်ရှိဒီလိုစားပြီးတော့ဟာဒီဖြစ်လို့မဟုတ်ဘူးတဲ့ကာတောင်းကြလားတမန်တောင်းကြရင် 人有你的头不着灰的回来啦啦啦，你都不往哪扒的人，俺去呀，王家，去王家，这老牛嘞，这老牛哪牛七牛哪牛七耶，哎，要不三楼长那就难一下，比他细腻，主要是不要都人家给你那些遭难的那些些喏，哎，聪明那嘛就讲得起。 ဒီမှာပုံနာပွားရန်လိုစီရဲတွင်းကိုနေကောင်းအဲအဲအဲသူသူထောက်ထားသူကဝစ်ကောက်ဝစ်ကောက်အဲအဲဒီဒီလိုမျိုးဝင်မှာပေါ်တာမှာပေါ်ရစားတယ်အဲဒီမှာဟိုအဲဒီလိုက်ကိုနေသိထားတဲ့ကြံပြုံးပါလေပြုံးသူတော့မပန်းလို့ဖြစ်တာဒီတော့ဘုံဖြစ်တာအဲဒီဒါကြောင့်ဘာသာတရားကြီး အဲတပီတော့ဒီစားချပြီးမှတော့အင်းနဲ့ဘာလို့ကဒီစားချအင်းနဲ့အဲလာကြီးစားချပါဆိုတဏှာကြီးအဲ့ဒီဥပဒေကမနိုင်ဘူးဆိုတော့ဘာလို့ဒီကဲဒီသူကအဲ့ဒီဥပဒေနဲ့ထူတာအားလည်းတော့တော့နော်အဲ့လိုဖျားလို့ပြောရအဲ့ဒီမှာတပီတော့တင်ဟာနေမရှိတော့တပုံပြေတော့မပါရဘူးဟာမတော်နေတာမိမဆူသွားတာ သွားတော့ဆိုရင်ကျပါ我没拿我父母的钱。啊，对吧？要问儿子们。是吧？这个也，哪个大人拿来把这米的说过了？人家不，对吗？是。哪个大人拿个先不要这钱？对吗？是。不要这米多一点钱。对吗？不要这米多多。 ဘာနဲ့ပြောရင်တောင်းအဲသုံးဘက်တစ်ခွက်တင်ကျူလာတော့ဟိုမှာတစ်ခွက်တင်ဒီမှာတင်တရားဘုရားရင်းတော်ကိုကျင့်ကောင်းတော်လေတော့ကာရာကိုသူခုကြီးရဟိုရောကြီးရဟိုလုံးတောင်းလုံးပြီးတာပါနောက်ကဟိုရောကပြီးတဲ့ဖို့ပါဟုတ်နော်ကြီးရဟိုရောကဒီလိုလုပ်ပြတာတော့ဆယ်ခုကောင်းတာလုပ်ကြလို့ တစ်ခုလောက်နှစ်ခုလောက်လိုက်လာကြည့်ဖို့ပြန်လာတာဟုတ်နော်အမှန်ရနေတော့အာယုံအတိုက်ခံတဲ့ကြမ်းနေတဲ့ခုစိတ်တနာဘုံကြီးရဲ့တွေးလို့ပါလေကြမ်းနေတဲ့ဘာကလည်းအကြမ်းကြမ်းနဲ့ထိုးပေးနေတဲ့တမန်တော်အကျိတ်ကြီးလေးကြီးလာတယ်အကျော်လေးလည်းမာလာတယ်တိတ်တိတ်လေးချမ်းနေပြီတမန်ဒီကြားတဲ့ဇောင်းအမေကပြန်လာတော့ဖြည်းဖြည်းနဲ့ဒီလိုဖြည်းနေမှာပဲဒီဟုတ်နော်ဆိုတော့မီလို့လာလို့လို့ပေါ့ ရုပ်ကလေးတော့ပြုတ်မကြဘူးပေါ့ဘုံနဲ့လည်းခုမကြဘူးပေါ့ဒီနည်းရဲ့ဘောမှာဒီကဘာအေးခါကြတယ်ရ